သူတွေကဘုရားမြတ်စွာဟာကိလေသာတရားတိကိလေသာအနာတွေကိုမြို့ပြတ်ပယ်ရှားနိုင်မှရှိတဲ့အတွက်စံကျင်တဲ့စိတ်တိပ္ပံပညာရှိတဲ့သူကိုဓမ္မကတော့စိတ္တိပ္ပံပညာရှိကြီးများ နိရန္တကြဖော်ဆက်ထားတဲ့ဆေးနဲ့တူဘူးဒါမြတ်စွာဘုရားစကားနားထောင်တဲ့ပုဂ္ဂိုလ်စုကတော့ဆေးကိုစနစ်တကျအချိုးကျပုံမှန်ဆေးပါလေအောင်ပြီးဝဲလို့ယောဂဖြောက်ပြင်းစီတဲ့တူပုံပေါ့လေ ဆံကံမြတ်မောဖွင့်ဆိုထားတဲ့အတိုင်းပေါ့လေမတူမရှိပေါ့အဲအဲတူလည်းမတူရှိလည်းမရှိပေါ့လေတူရင်စာရင်းလက်တွေစုပေါင်းဆက်ပြီးတော့ရှင်းနေပြီးတော့ဖြာခဲ့ပါလေဒီနေ့ရှင်းပြချင်တာတော့ဓမ္မဝိရိယလမ်းကြောင်းဖြောင်းရောက်လျှောက်သူဟာ မိမိကိုယ်ကအကျိုးများစေကြောင်းဓမ္မနဲ့လည်းကြီးဒါရှောင်ရှားသေးတဲ့အရာတွေရှောင်ရှားဖို့ရှိကသတ်မှတ်ချက်ဝိရိယလည်းကြီးတော့ကိုယ်နှုတ်စိတ်သုံးမျိုးလုံးပေါ့လေသူတစ်ပြေကိုယ်နှုတ်ဒီခြေပုံလေးတွေပေါ့လေအဲ့ဒါလေးတွေလည်းနည်းရှင်းလင်းကြပါအောင်မယ်ဓမ္မဝိရိယလမ်းကြောင်းမတည့်ဘူးဆိုလို့ရှိရင်တော့ အတ္တမတွေဖြစ်လာပြီးတော့အာဝိယတွေဖြစ်လာပြီးတော့လူတွေဟာကိုယ်မှာလောကီအခြေအနေရတမျိုးတကူဩဇာအာဏာတွေကြီးထွားလာပြီဆိုလို့ရှိရင်အများကိုအနိုင်ကျင့်ကိုယ့်ကိုယ်ကိုရှုံးပေးပုံပေါ့ဓမ္မဝိရိယနဲ့ဒီကျင့်သုံးသူကတော့ကိုယ့်ကိုယ်ကိုအနိုင်ယူ ဖြစ်ဖြစ်ပုံလေးတွေပေါ့လေအဲ့ဒါလေးလည်းနည်းနည်းပြောပြပါအောင်မယ်ဓမ္မလမ်းရောက်လည်းပဲဖြောင်းရောက်မလိုက်ကုနိယလမ်းရောက်လည်းဖြောင်းရောက်မလိုက်ကျွေးကျေးဇူးရစီနိုင်တဲ့လမ်းစဉ်ချက်နဲ့စီကံသတ်မှတ်ချက်ကိုမှန်မှန်မလိုက်ဘူးဆိုလို့ရှိရင်တော့ဒီပုဂ္ဂိုလ်ဟာဘယံကြတာဖြစ်တော့တာပဲ။ ဖြစ်တိုင်းမှရှိကလေးပြုဆောင်းမှုသင်ထားဆိုတဲ့အတိုင်းမြင်ကြလာစားခိကိယသတိမထားရလို့ရှိရင်မရှိလျင်မရှိလျင်ကိလေဝင်ရှိလျင်ရှိလျင်ကိလေသင်ဆိုတာမရှိလို့ရှိရင်တော့ကိလေသာတွေကတော့တလောဝင်နေတာပဲစိတ်ထဲမှာကိလေသာတွေတလောဝင်လာပြီဆိုလို့ရှိရင်စိတ်မနိုင်တော့ ကိုယ်နဲ့ဆုံးနေလည်းပဲမနိုင်ဖြစ်ပြီးရံကမှုအမျိုးမျိုးတွေလည်းဖြစ်တတ်ပါတယ်မှာအမှားတွေလည်းဖြစ်တတ်ပါတယ်ကျူပါတွေကြော်ပါတွေဒီကိုယ်တွေကစိတ်မနေဘူးဆိုတော့စိတ်ဟာလမ်းကြောင်းလွဲသွားပြီပေါ့တော့အဲ့ဒီခါမျိုးကမိုးငယ်လေးငယ်ပေါ့လေကျူးဆန်းတဲ့အပိုင်းကြီးရောက်သွားပုံလေးတွေလည်းဆံကန်းကမှပြထားတာ အမှန်ကိုမှတ်သားလာရင်လိုက်လာစရာကောင်းပါလား။တရားရာပါတတိထတကိုကတော့အကျိုးရလာဖြစ်လာတယ်မှာတတိထတလို့ရှိရင်တတိရှိနေတော့ရှောင်ရှားရှောင်ရှားတဲ့အရာကြီးရှောင်ရှားဖို့တာဝန်တရားမှာဖြစ်ွက်တတ်ဖို့ ဆောင်ပွားလိုက်နာတဲ့အရာတွေဆောင်ပွားလိုက်နာဖို့တာဝန်တရားမပြတ်ွက်ထားဘူး။ရှောင်ရှားတဲ့အရာတွေကိုသတိထားပြီးတော့ရှောင်ရှားပြီဆိုလို့ရှိရင်ရှင်ရဟမဖြစ်ဖြစ်လူကြောင့်ပဲဖြစ်ဖြစ်ပဲပုဂ္ဂိုလ်ကိုဆိုပါလေတမ။ဟွန်းရှောင်ရှားတဲ့အရာတွေကိုရှောင်ရှားတတ်တော့ခန္ဓာဓမ္မလမ်းကြောင်းကိုလည်းပဲ ရှောက်ရရှောက်နေရပါပြီရှောက်ချတဲ့အရာတွေကိုကိုယ်လုံးနဲ့ရှောင်တော့စီကံလမ်းကြောင်းဝိနည်းစီကံလမ်းကြောင်းနဲ့ရှောက်ရောက်ဖြစ်သွားပါပြီရှောင်ချတဲ့အရာတွေရှောင်ချဖို့လည်းမဟုတ်ပါဘူးဆောင်းပွားလိုက်လာတဲ့အရာတွေဆောင်းပွားလိုက်လာဖို့ဆိုတော့ကဓမ္မပေါ့အကျိုးကျေးဇူးရှိတဲ့အရာတွေပေါ့လေအဲဒါတွေလိုက်လာပြီးတော့လိုက်လာပြီးလို့ရှိရင်ကိုယ်ဟာ လူအစ်စ်သားနေမြင်မလာတာပါပဲရှောင်ရှားလိုက်လာတဲ့အရာတွေကိုမရှောင်ရှားနိုင်ဘူးဆိုလို့ရှိရင်တော့လူအစ်စ်သားနှိမ့်ကြပြီးတော့အတိတွေလည်းပဲမဲ့သွားနေတာပါပဲကိုယ်ပါလည်းကိုရှိရဲခုံတော်မှကျော်သွားပြီးတော့အမှတ်ကြီးတွေပါလေကျော်သွားပြီးတော့ဆင်းရဲဒုက္ခတွေလည်းရောက်တာပါပဲမကောင်းတဲ့တွေလည်းပဲဖြစ်လာနေတာပါပဲဒီမှာ ဒီတော့အဲ့ဒီလိုဖြစ်ရတာအရေးစနစ်တွေရှိရင်စိတ်ကိုမနိုင်တဲ့အတွက်နည်းနည်းရည်တည်တည်ရည်တည်တည်ဖြစ်ပြီးတော့ရွတ်တွတ်တဲ့အပိုင်းရောက်သွားတာပဲလို့ဆိုပါပါပဲအဲ့ဒီရွတ်တွတ်တဲ့အပိုင်းရောက်တာဟာတခါတခါလောဘအလိုလိုက်တာရှိတယ်တခါတခါဒေါသအလိုလိုက်တာရှိတယ်တခါတခါအယူဆမှားတဲ့အလိုလိုက်တာရှိတယ်တခါတခါမှလည်းပဲမတည်မှုတည်မှားမှု မိုက်ဝဲဟုအလိုလိုက်တာလည်းရှိတယ်။အဲဒီလိုအလိုလိုက်ပြီဆိုလို့ရှိရင်တော့အလိုလိုက်တဲ့အလိုလိုက်ရဖြစ်တဲ့တရားအလိုက်တရားအလိုက်ဆိုတာအယူနာယူနာစုအမျိုးမျိုးလည်းပဲဖွဲ့ထွက်လာတဲ့ပါပဲ။ယက္ခဏိယမှာဒီမသမိခိရလောကေအထဥမတ္တကနာမတဲ့ ဒီကမ္ဘာလောကကြီးဟာရှင်ရိုးသောပုဂ္ဂိုလ်တို့ဟာယူဆသူကြီးပဲယူဆသူများလို့ဆိုရတယ်ရှိကပညာရှိတွေကယူဆသူပုဂ္ဂိုလ်ရှိကြောင်းပေါ်တယ်ဖော်ထုတ်ပြီးတော့ထားခဲ့ပါတယ်အဲဒီပုဂ္ဂိုလ်ရှိဥတို့ဟာဘုံမတကပညာပฏิလက္ခဏာကြီးလို့ဆိုရတယ်ဓမ္မယူဆသူ

So that shows that uh, there are mad people in the world. ကာမုံမတကောလောဘဝသံကတောတဲ့ကာမုံမတကဆိုတာကာမဥမတကလူချင်းစရာညီကြလာသာတိကာမဂုဏ်၅ပါးပေါ်မှာဥဒ္ဓကာမဂုဏ်၅ပါးပေါ်မှာပါလေလူချင်းမဲ့ကွန်ခုကာမ အဲ့ဒါတွေလွန်ကျဲလာပြီဆိုလို့ရှိရင်တော့ပါမမမြင်တော့ဘူးကာမတဏ္ဍာမှာမျက်စိမရှိဆိုတာကိုအတိညာမျက်စိကင်းမဲ့သွားပြီအဲ့ဒီအတိညာမျက်စိကင်းမဲ့သွားပြီဆိုရင်ကောင်းတယ်လို့ထင်တော့တာပါပဲဒီလိုလုပ်လိုက်ရင်ကောင်းတယ်လို့ထင်တော့တာပါပဲနောက်မှမကောင်းမှသိတာပါပဲဘယ်လိုပုဂ္ဂိုလ်မျိုးကာမမတ္တကကာမာယုဖြစ်နိုင်ကြတော့လို့ဆိုတော့ လောဘတန်ကတော့လူချင်းမှုလောဘအလိုလိုက်တတ်သူတဲ့ပါရပဲရာမျိုးဆိုလို့လူချင်းလာကြီးကောင်းတာလေးမြင်နေတာရှားကျင်တာနားကျင်တာစားကျင်တာထီးကျင်တာကောင်းတဲ့ကောင်းတာလေးမြင်ကြနားစားထီးကျင်တာဒီလိုလူချင်းလာလေးတွေကိုပဲလူချင်းမှုအထက်ထပြည့်နေတာကိုပဲသူစိတ်ထဲမှာကောင်းတယ်လို့ထင်တာပဲ ဘာဖြစ်ဖြစ်ဒီကောင်းမှခြင်းနဲ့လုပ်ကြတာကြီးလည်းနောက်ကမကောင်းမှဖြစ်ပြီးတော့ပူတော်ပြီးတော့ကြမ်းနေတာပါပဲ။အဲတော့လောဘအလိုလိုက်သူဟာကာမမတ္တကကာမယူတဲ့ဒီလိုဆိုပါတယ်ကွာ။ဒါအလွန်ကြောင့်ပါလောကအိမ်တော်တွေကတော့အသေးစကောင်းတဲ့လောဘမျိုးလည်းရှိတော့ရှိတာပါလေ။ကိုယ်အတွက်သောင်းလေကိုယ်မိသားစုအတွက်သောင်းလေ ကိုယ်ဆွေမျိုးလူစုအတွက်ဒီယောသားအတွက်ပေါ့လေစသရအချင်းကြီးလူကျင်လာလေးတွေရှိတာပေါ့ဟွန်းဒီတော့မသိစကောင်းနဲ့ကာမအတိဒါလေးတွေရှိတာပေါ့ဒါပေမဲ့လို့လူအလိုက်ကတော့သူကလည်းသူကိုလူချင်းမှုရောက်ကိုမှလည်းပဲလူသိက္ခာမကြလားသူတစ်ပါးလည်းပဲကိုလူချင်းမှုလောဘကြောင့်မထိခိုက်လာဘူးဆိုလို့ရှိရင် လောကကြီးကခွင့်ပြုထားပါလားသူလည်းရှိကိုယ်လည်းရှိနေတော့ဘာမှပြဿနာမရှိဘူးဘုန်းကြီးတို့ဒီဟန်ကောင်ကြီးသားကတော့အဲ့ဒါကြီးခွာရှောင်ပြီးတော့ရဟန်းကောင်ရောက်လာပြီဆိုလို့ရှိရင်လူလိုအလိုလောဘအလိုလိုက်ပြီလို့ရှိရင်တော့ဘုန်းကြီးတို့လည်းမမှားတာပဲလောဘလိုမလိုက်တဲ့အရာမှာအဆုံးရောက်သွားပြီဆိုလို့ရှိရင်လည်းခဏကာမယူစည်ရင်လည်းပါတာပဲပါ အဲတော့မကင်းစကောင်းတဲ့အရာတော့ထားပါသူ့ဘဝအလိုက်သူ့အခြေအနေလိုက်အပြည့်လို့ဆိုကြရမရှိပါဘူးအကျိုးများအောင်ညွှန်ကြားခြင်းဓမ္မအလယ်ထဲမှာဒါတော့မကြော်ရအောင်လို့စီကံသတ်မှတ်ထားတဲ့နေပယ်ထဲမှာဓမ္မနဲ့စီကံနဲ့အညီ စီရီသက်သာနေနိုင်ကိုဆိုတာကိုယ်နဲ့မတန်တဲ့လောဘအလိုမလိုက်ရဘူးအဲကောင်းမှရှင်လို့အလိုလိုက်ပြီလို့ရှင်တော့ကာမယူစီရနဲ့ပါတော့တာပါပဲလောဘအလိုလိုက်သူလိုက်သူခေါ်ဆိုကာမယူဆိုတာကာမမတ္တကဖြစ်တာဘုဒ္ဓတိတံဘာဝနာတရားကစေစဉ်တရားရှိမှနေလို့ရှိရင်တတိထားနေလို့ရှိရင်ရှောက်ရှားခြင်းအရာတွေလည်းပဲ တိနာလည်းနေတာပဲဆောင်းပွားလိုက်လာတဲ့အရာတွေလည်းပဲတိနေတော့တာပါပဲကျိုးရှိရှိသိမသိဆိုတာလည်းတိနေတော့တာပါပဲအကျိုးရှိပြီဘာလို့မသိဘူးဆိုလို့ရှိရင်မသိတာကိုလည်းသိနေတာပဲဒီတော့အဲ့ဒါမျိုးရှောင်လိုက်တော့ကိုယ်မှာအပြစ်မရဘူးပေါ့ကျိုးရှိလိုက်လာတဲ့အရာတွေကိုညွှန်ကြားထားတဲ့အချက်ကြီးရှိတယ်။ညွှန်ကြားထားတဲ့အချက်တွေကိုလည်းပဲ လိုက်လာလို့ရှိရင်ကိုယ့်အတွက်အကျိုးကျေးဇူးတွေရှိလာတာပဲမြတ်စွာဘုရားပြထားတဲ့တားထားတဲ့ဓမ္မလမ်းကြောင်းနဲ့ဝိရိယလမ်းကြောင်းဟာအမှန်တန်ရှင်းပါတယ်ဓမ္မဆိုကြပါစို့ဘုန်းကြီးပဲဆိုကြပါစို့ဘုန်းကြီးရဟန်းတော်ရဟန်းတော်ဆိုရင်ဖက်ဖက်ကတတိထားရမယ်ဓမ္မလမ်းကြောင်းနဲ့6ရောက်ဆောက်ရမယ်တန်တတ်နိုင်တယ်အထူးသဖြင့်ဝိရိယလမ်းကြောင်းလည်းပဲသမထတဲ့စံကြီးလမ်း6ရောက်ဆောက်ရမယ် တတိမဤဆိုလို့ရှိရင်ဘုန်းကြီးဟာဓမ္မလမ်းကြောင်းကိုဖြောင်းတော့ဘူးပေါ့ဝိရိယလမ်းကြောင်းလည်းမဖြောင်းတော့ဘူးပေါ့ကောင်းမှန်ခြင်းတဲ့အားတွေပေါ်လေကိုယ်ကအလိုရှိပြီးတော့ပြုလုပ်တော့ဒီဘုန်းကြီးလည်းပဲကာမမတ္တကဆင်းရဲပါပြီပေါ့အဲတော့ကိုယ်ဘဝအခြေအနေကိုထောက်ထားပြီးတော့ဓမ္မလမ်းကြောင်းတက်အောင်ဝိရိယလမ်းကြောင်းတက်အောင်၆ရောက်၆တတ်သူဟာ ကာမအယူဆင်းရဲနဲ့မပါဘူးဒုတိယတော့ကောဒုမတကကောဒဥမတကကောဒဆိုတာကတော့အမြင့်ပေါ့အမြင့်ဆိုတာမြင့်မုန်းတာပါပဲစိတ်ဆိုးတာစိတ်တူတာပါလေဒါမျိုးတွေပါလေဒါတွေပါပြီးတော့တေးတာတွေပါလေဒီလားအဲ့ဒါတွေလည်းကောဒခေါ်တာပါပဲ ကောတုံမတ္တကဆိုတာကတော့အဲ့ဒီအမျက်ကိုအမျက်ကြောင့်ဖြစ်တဲ့ယူနာမှုပါလေသူကပါလို့လိုက်တော့ဆိုတော့ဒေါသဝသံကတောဒေါသအလိုလိုက်တာဒေါသဆိုတာဖြစ်ပြီးတာပဲကျမ်းမ်းတာပဲမကျေနပ်စရာမုန်းစရာကြီးကြမ်းတာစာဖြစ်ပြီးသားပြီဆိုလို့ရှိရင်မုန်းစရာပဲဆိုတာပေါ့တတိကလွတ်သွားရင်တော့အဲ့လိုဖြစ်တာမဆောင်ကြည့်လို့ရှိရင်တော့အဲ့လိုဖြစ်သွားတာပါပဲ အဲ့ဒီမုန်းတရားအကွက်ပေါ်မှာအသေးစိတ်ကြောက်ပြီးတော့ကြည့်ပြီးဆိုလို့ရှိရင်အိုးဒေါသကြီးထလာတယ်ဖုံတုံးနဲ့ထိုးတယ်ပွက်ပွက်ထားတယ်အဲ့ဒီခါကျလို့ရှိရင်တော့မထိတ်နဲ့မသိနိုင်တော့ဘူးဒေါသအလိုလက်ကြီးတော့တာပါပဲမှားပြီဒီမှားပြီဒီအောင်မှားပြီစိတ်ထားမှားပြီစိတ်ထားမှားတော့ဒီလိုရတိတ်တော်သွားပြီပေါ့အဲ့ဒီလိုစိတ်ကြိတ်စိတ်ဆိုငုံရုပ်မှုဒေါသအလိုလိုက်သူဟာခေါ်တော်မတက အဲဖြစ်တာပါပဲဒေါသအလိုလိုက်ပြီးလိုက်ပြီးခိုးဆူခိုးဆူမတက်ကဆိုတာပါလေဒါလည်းလောကမှာအနမရပါဘူးအဲဒီလိုကောဓုမတကဖြစ်ရတာကတော့အများရဲ့အကျိုးစီးပွားကိုနားမလည်မလိုလားတဲ့မေတ္တာခံလျှောက်တဲ့ပုဂ္ဂိုလ်တွေမေတ္တာစီခံလျှောက်ပြီဆိုလို့ရှိရင် အများနဲ့ပေါင်းသိစစ်ဆာရမှတိခံမှုခုလို့ဖို့ဟိုလည်းပဲအနည်းနာမခံမှုဆန္ဒစိတ်ကြီးကင်းနေတော့ဆန္ဒစိတ်ကြီးကင်းနေပြီဆိုလို့ရှိရင်တော့နောက်ပိုင်းကရက်စိတ်ရန်စိတ်ရန်ကားမှုဖြစ်တော့တယ်အမြင့်တကူလာကင်းတဲ့ပုဂ္ဂိုလ်တွေဟာအများအားဖြင့်ကောတုမတ္တကဖြစ်တတ်ဖြစ်ပါလေတတိယကတော့ဒိဋ္ဌုမတ္တက ဒိဋ္ဌုမတ္တကဆိုတာဒိဋ္ဌဥမတ္တကဒိဋ္ဌဆိုတာဒိဋ္ဌိဥမတ္တကပါဒိဋ္ဌိဆိုတာအယူအဆပါသို့တော့လွယ်မှားတဲ့အယူအဆပါပဲလွယ်မှားတဲ့အယူအဆအရာလွယ်မှားသလောက်စိတ်ဟာဖောက်ပြန်လာပဲအဲဒီလိုပုဂ္ဂိုလ်ကြီးကတော့ဒိဋ္ဌုမတ္တကကတော့ဘာလိုလိုက်ကြတော့ဘာလိုလိုက်ပြီးဒိဋ္ဌုမတ္တကဖြစ်ရတယ်လို့ဆိုတော့ ဝိပလကဝတံကတောဝိပလကစာတိတ်ချော်တယ်ဆိုတဲ့အတိတ်တွေရပါတယ်တိတ်ချော်တယ်ဆိုတာဘုရားကဟောထားတာကျုံနဲ့နာနှမျိုးသာရှိတယ်လို့ဟောထားတာသူတို့ဖြစ်တဲ့လက်ပြီးတော့မရှိလို့ရှိရင်မရှိတာနဲ့ပဲတတိမထားတာနဲ့ပဲလမ်းမှာမရောက်တော့ဘူးဟွန်းချော်သွားပြီမသိတော့ဘူး ယုံနာမသိတော့ယုံနာမသိတော့ဘာယူဆတွေဖြစ်လာလဲဆိုပုဂ္ဂိုလ်တ attva ဆက်အတ္တဆိုရင်ဝင်လာတော့တာပဲဒါဟမ်တို့ထဲမှာဇီဝအတ္တလေးရှိတယ်ဒါဝင်ဝင်လာတော့တာပါအဲဒါတိတ်ချုံကိုလိုလိုက်တဲ့အတွက်တတိမထားလို့အတိညာလို့ယုံလာရတဲ့အတိညာဖြစ်တဲ့အတွက်စိတ်ဟာတိတ်ချုံပြီးတော့အဲဒီတိတ်ချုံရဲ့အလိုလိုက်ပြီးတော့တိတ်ချုံမှတကဖြစ်ရတာ အကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့ရှိရတာသူတို့ရှိတဲ့လိုက်ပြီးတော့မရှိလို့ရှိရင်အကြောင်းကြောင့်အကျိုးဖြစ်ပုံမှန်ပြီးတော့အကြောင်းမဲ့ဆိုတဲ့အယူဆကြီးဖြစ်လာတော့တာပဲသူ့အကြောင်းနဲ့သူ့အကျိုးနဲ့ကွဲတဲ့အနေအားဖြင့်ဖြစ်ပေါ်လေးတွေမရှိဘူးဆိုလို့ရှိရင်ဒါလည်းပဲသဘာဝကြကြအကြောင်းကျိုးဆက်မသိတော့အကြောင်းမဟုတ်တဲ့ကအကြောင်းလို့ယူပြီးတော့ပေါ့လေ တကိုးရှင်ဆိုတာရှိတယ်၊ဘာသိရှင်ဆိုတာရှိတယ်ဆိုတာပါလေ။အဲဒီလိုအယူဆလွယ်ပါပြီဆိုတာပါ။တကိုးရှင်ရှင်လာအောင်ရှင်လာပူဇော်တာတွေပါလေ။ရုပ်ဆုံးတော့ဘယ်ရခါလဲပါလာတော့ပါပဲ။အဲဒါမျိုးရော။ရုပ်ကျတဲ့တရားတွေဟာလည်းပဲဖြစ်ပေါ်ပြီးကိုယ်ကြောက်တဲ့အရေးတရားတွေခေါ်လိုက်ကြောက်တဲ့ဆင်းရဲတရားတွေရဲကောင်းစားချမ်းသာတယ်ဆိုတဲ့အတ္တမရှိဘူးဆိုတာပါလေအနတ္တတရားတွေဆိုတာပါလေ သူတို့ဖြစ်တဲ့လက်ရည်ရရှိမှပေါ်ပြီးတော့ကြောက်ကြတာလည်းသိတာပေါ်လိုက်တော့လည်းရှင်းရတာလည်းသိတာသူသဘောတိုက်သူဖြစ်ပုံသိတာပါအဲမရှိဘူးဆိုလို့ရှိရင်တော့အမျက်စိရဲ့သဘောပဲဆိုတာပေါ့လေမရှိတော့ပါဠိတော့ရဲတယ်ဆိုရဲဆွဲကောင်းစားချမ်းသာတယ်ဆိုရဲဆွဲဘာပဲဆိုကိုယ်လိုတိုင်းဖြစ်တာပဲဆိုရဲဆွဲပေါ့လေအဲ့ဒါတိတ်ချောတော့တာပါပဲနော်အဖြစ်ကိုမမြင်ရင်တစ်ဖြစ်တည်းသိနေတာဝင်လို့ရှိရင် ဟုတ်အဲသရတဒိဋ္ဌိဖြစ်နေတာပဲတက်သွားတော့မြင်လို့ရှိရင်ဥစ္စရဒိဋ္ဌိဆိုတာအိစာရရရရအိစာရအဲတော့မိမိရဲ့စိတ်မတိတ်ဆော်ရအောင်ပေါ့လေကျုံလာမှလေးရုပ်တံကြောင်ကျုပ်စက်ကုန်လေးကြောင်ကျုပ်စက်တွေကိုမျက်စိရဲ့သဘောပဲဆိုတာတွေပေါ့လေဒီလိုဝတ္တနာညာလေးရေးပြည့်ပြည့်စုံသွားလို့ရှိရင်မပြည့်စည်နိုင်တဲ့ချမ်းသာတစ်မျိုးရှိတယ်ဆိုတာပေါ့လေအဲဒီချမ်းသာတစ်မျိုး ကိုယ်လည်းပဲမရောက်တော့ဒါဟုတ်ချင်မှဟုတ်မှာပဲဆိုတော့ဟောလေမယုံကြည်ဖြစ်ပြီးတော့ဒီဆက်လွဲမှားတာလည်းဖြစ်နေတာပါပဲဒီတော့စိတ်ရဲ့တိချုံမှုတွေဟာအဲ့ဒီပုဂ္ဂိုလ်ပေါ်မှာတည်ပါတယ်တော့တတိနဲ့ရှုရင်ရှုနိုင်တယ်လို့ယုံနာကြည်လာရင်ခဏအဲ့အတ္တကြီးပါအဆွဲပါအတ္တကြီးပါအကျဉ်း ကြောင်းကျိုးသိလို့ရှိရင်ပရမတ္ထဆိုခင်တော့တယ်အဲယူရတဲ့အနေအထားမျိုးရောက်တော့ပါဘူးတိပ္ပံတရားမရှိဘူးဆိုလို့ရှိရင်တော့အမြဲတစေပဲစိတ်ဟာတိတ်ချော်ပြီးတော့ဗောလေအဲဒီဥပါဒသအလိုလိုက်ရတဲ့အခါမှာအယူဆအမျိုးမျိုးကြောင့်ကမ္ဘာလောကကြီးဟာယူရတဲ့ဥယျာဉ်များတော့တိတ်ထုံမတကအဲ့ဒီပုဂ္ဂိုလ်တွေနဲ့သွားမှုဒီပုဂ္ဂိုလ်တွေသွားမှုနေပါလား သတိပဋ္ဌာန်လေးရကိုယ်တည်းကပေါ်ပြအာယုံတွေပေါ်သေးမှာဆွေးပြဆောင်ရှိဘူးဆိုလို့ရှိရင်မသိဘူးပေါ့သတိရှိမှသိတာပါသတိမရှိတာကပဲသိချိုတဲ့လမ်းကြောင်းစရှောင်ကြတယ်မြဲတမ်းသိချိုပြီးတော့ဘာမှအကြည့်ကြည့်တော့အယူဆလမ်းရတဲ့ပုဂ္ဂိုလ်ဟာအယူလိုပဲ ထင်ရမြင်ရပဲဆွဲယူတတ်တာပဲ။ဒါကြီးဖြစ်တတ်တာပဲ။ဒါအခမ်းဟုတ်တော့အတိမဲ့ရင်တော့အတိလည်းမဲ့တာပဲ။အမှန်မသိဘူးဆိုလို့ရှိရင်အလွဲတွေလျှောက်ပြီးတော့အာယူဆတွေအမျိုးဖြစ်ကုန်တာပဲ။ဆွဲပြီးဆွဲရဆွဲသွားတာပဲ။ဒီဖြစ်တတ်တယ်။တော်တော်ကြောက်ကြကောင်းပါတယ်ကွာ။ဝိပါဒသာလမ်းကြောင်းတော်တော်ကြောက်ကြကောင်းတယ်တိတ်တယ်။လမ်းသွားတဲ့အခါမှာမမှားရအောင်မတိတ်ချော်ရအောင်အထုတည်ထားသွားနိုင်မှတက်ကြခိုက်ကြရီချော်ကြရီဟောဒီ ချော်ပြီးတော့အောက်ကြကြရည်စားနေတော့ကိုယ့်ကိုယ်ကိုဆက်တင်နိုင်တယ်။အတိတ်ရေးကြည့်ပါလား။သရုပ်ထားကတော့မောဟုံမလကမောဟအုံမတကမောဟဆိုတာတကယ်အမှန်တရားပေါ်မှာတွေ့သွားတာဝေသွားတာပဲတွေ့ဝေသွားတာတွေ့ဝေသွားတယ်ဆိုလို့ရှိရင်တော့အဲ့ဒီတွေ့ဝေတရားအာရုံပေါ်မှာ မပြတ်သားဘူးဆိုတဲ့အတိတ်ကိုရပါတယ်မပြတ်သားလို့ရှိရင်တော့မရှင်းဘူးပေါ့မရှင်းဘူးမပြတ်သားရင်မရှင်းဘူးပေါ့ပြတ်သားမှရှင်းတာရှင်းရှင်းလေးလေးကိုရှင်းဘူးဒါလည်းပဲသတိထားနဲ့ပတ်သက်တာပါပဲပေါ်တိုင်းအာရုံပေါ်စဲမှလိုက်ပြီးတော့ကုလသတိပ္ပံလေးနဲ့ချိန်လိုက်ကြည့်ရပြီးတော့ဆက်စပ်ပြီးရှုရတယ် ရှုပါများတဲ့ခါကျတော့ရှုစရာအာယုဘောပါတွေ့သွားတာဝေသွားတာပေါ့လေတွေ့ဝေသွားတာမုံမွားမွားဖြစ်တာရှိတော့မပြတ်မသားမဟုတ်တော့ပြက်ပြက်သားသားရှင်းရှင်းလေးခါရဖြစ်လာတော့တာတော့အဲ့လိုဖြစ်တဲ့ဆိုလို့ရှိရင်ဒါမောဟကင်းတယ်ခေါ်တယ်အဲ့ဒါလိုမဟုတ်ဘူးဆိုလို့ရှိရင်မောဟကြီးဖြစ်နေတယ်ခေါ်တယ်အဲ့ဒီမောဟအရာ ယူနှံ့တဲ့ပုဂ္ဂိုလ်ကိုမိုက်မဲခုမောဟအာရယူနှံ့တဲ့ပုဂ္ဂိုလ်မောဟမတကသူကဘာလိုလိုက်တယ်လဲဆိုတော့အယနာဝသံကတော့အတိရဲ့ဆိုင်ရဲ့ပဲမသိပါဘူးအတိရဲ့ဆိုင်ရဲ့မသိဆိုတော့ဘာမှမသိတာမျိုးတော့လည်းမဟုတ်ပါဘူးအမှားသိပါဘူးအမှားသိအမှားသိတော့လိုက်တော့တာပါပဲအမှားမဟုတ်ဘူးဆိုလို့ရှိရင်အမှားဖြစ်တော့တာပါအမှားသိတော့အဲ့ဒီအမှားသိ လိုလိုက်ပြီလို့ရှိရင်တော့မောဟုမနကကိုယ်ကိုမုံမမပြတ်သားမှုမောဟအာရယူလန်းသူလို့ဆိုပါတယ်ငါးခုမြောက်ကတော့ပိဋ္တုမတ္တကပိဋ္တုမတ္တကောပိဋ္ဌဝတ္တံကတောဆိုတာပိဋ္ဌဆိုတာကြီးကြီးပေါ့ဒီအတဲလားမှာတိတ်ကလေးနဲ့ကပ်ပြီးတော့နေတဲ့ကြီးကြီးဘုရားကအလံခါပါတယ် ဒီကြရတယ်ပဲသူ့ကိုလိုက်တော့ကျိုးကျေးဇူးရှိပါတယ်ဒီမှာအဲ့ဒီဒီကြရလည်းပဲဒီလိုလုံးပြန့်လာနေတဲ့အပ္ပတ္တဒီကြဆိုတဲ့တမျိုးရှိပါတယ်ဒီအသေးသားမှာကတ်နေတဲ့ဘတ္တဒီကြဆိုတဲ့အိတ်ကလေးလေးရှိပါတယ်ဒီမှာအပ္ပတ္တဒီကြဒီလိုလုံးပြန့်လာနေတဲ့ဒီကြဖြစ်လို့ရှိရလာတယ်ဘာလို့ဖြစ်တယ်လဲဆက်မလားအဆိုရှိပါတယ်ဘတ္တဒီကြအိတ်ကလေးနဲ့နေတဲ့ဒီကြဖြစ်လို့ရှိရင်တော့ စိတ်ကြီးဖောက်ပြန်တတ်တယ်လို့ဆိုပါတယ်ဒီတော့အဒီတီကြီးဖြစ်လို့ရှိရင်ကိုယ်ထဲမှာသွားလာနေတဲ့တွေးတယ်လည်းမမှန်ဘူးဆိုတော့တွေးဖောက်ပြန်လို့ယူရဲအယူလဲယူလဲဆိုနေတာပါပဲဒီမှာကြည့်ကြည့်အလိုကိုယ်ထဲကတွေးအလိုပေါ့လေတွေးအားကောင်းရင်အားကောင်းတဲ့အလိုက် အားလည်းအားလည်းတဲ့အလိုက်ကြည့်ကြည့်အားကောင်းရင်အားကောင်းတဲ့အလိုက်အားလည်းအားလည်းတဲ့အလိုက်ပေါ့လေဒီမှာ သိကျိုးလိုလိုက်ပြီးတော့ဖြစ်ရတဲ့ယူနာပူမျိုးယူနာတဲ့ပုဂ္ဂိုလ်ကိုပိဋ္ဌုံမတ္တကာလို့ဆိုပါတယ်။ဘယ်ခုနှစ်ခုမြောက်ကတော့အဲ6ခု6ခုမြောက်ကတော့ယက္ခုမတ္တကယက္ခဥမတ္တကယက္ခဆိုတာဘုရားဘာသာနဲ့ပြန်ရပါတော့နတ်ဆိုးပါပဲဒုက္ခပိရတိနတ်ဆိုးတွေပေါ့လေ လက်ဆိုးတွေကကိုယ်မှာဖူးကပ်ပြီးတော့ပေါ့လေလူတွေဒီမှာပြောမှသိထားပါလိမ့်ဖြစ်အောင်ပေါ့လေပြစ်လို့တတ်ပါလေဒီမှာတော့ဟမ်တချို့လည်းပဲအဲ့ဒီလိုလက်တွေမွေးပြီးတော့ယူနန်းနဲ့လောက်တာလည်းရှိပါတယ်တော့မဟုတ်မှဒီပေါ့လေဒီမှာအဲ့ဒီခါကြောင့်လည်းရှိရင်ပုကတ်နေတဲ့လက်ရဲ့အလိုပဲလူစိတ်ပြောက်ပြီးတော့လက်ရဲ့အလိုပဲလက်ရတော့တာပါပဲတော့အဲပုကတ်လာတဲ့လက်ရဲ့အလို လူစိတ်ရောက်ပြီးတော့လမ်းရဲ့လိုလိုက်ရပြီဆိုလို့ရှိရင်ပုကတ်တဲ့နတ်ဆိုးရဲ့အလိုအရပါလေယူလန်းတဲ့ပုဂ္ဂိုလ်တဲ့ရခုမတကခေါ်ပါတယ်ကမှာဒါကမ္ဘာလောကမှာတော့ရှိကြပါတယ်ဒါတွေယုံလဲယုံကြပါတယ်အမှားတွေကြည့်လို့တဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ဒါမပုကတ်တော်မှာသူကလမ်းလွဲပို့ပြီးတတ်တယ်လို့ကတော့ဟမ် တော်ရတည်ခုလိုအာတော်ရစခန်းလေးသူတော်သူရတည်ပေါ့လေကိုယ်တွင်ကရာဂဒေါသမောဟဤရင်းအောင်အတုရဌာနရှုစီပန်ရှင်းတဲ့ဌာနဟောပါလေရာဂဒေါသမောဟဤအလုကိန်းပြဖို့ရလာပြီးတော့အတုအမြင်တမျိုးနဲ့အလုကိန်းရောရပဲအပေါင်းကိန်းပြလို့ရှိရင်တော့နှကောင်းနေရမကြိုက်ဘူးနှဆိုးတဲ့နှကောင်းနှကောင်းနေရမကြိုက်ဘူးနှကောင်းကြိုက်ဘူးဆိုလို့ရှိရင် အဲဒီလိုလက်တွေကတော့ဖောက်ကြောင်ပြုလုပ်ပေးတတ်တာပဲအဲဒါလည်းယခုမှတခါအရှင်းနဲ့တွေ့ရမှာပါတောစကမာနေတယ်စိတ်ကြည်ထားတာစိတ်ကြည်ထားတာသာစိတ်ကြည်ထားတာဒီမှတဲ့စိတ်ကြည်ရှိပြီဆိုလို့ရှိရင်တခုခုတော့ဖြစ်တတ်တာပဲကိုယ်ကူရောက်ကတော့သုရုံမတ္တကသုရာဥမတ္တကသုရာဆိုတာဝိရစေတတ်တဲ့ သေတဲ့တွေဟောလေခုကာလဒီရာတို့ဝိုင်တို့ဘာတို့ဒါမျိုးတွေဟောလေစိတ်ကြောက်တို့ပိန်တို့အဲဒါတို့ရှင်းပြတို့စသည်ဟောလေဒီမှာစိတ်တက်ကြွစီတတ်တဲ့ဝိရစီတတ်တဲ့အဲဝိရစီဝါတွေဟောလေအဲဝိရစီဝါတွေစေရည်နဲ့တုံးလို့ရှိရင်တော့အပြစ်မဖြစ်ပြီမလို့ အပျော်အနေနဲ့သုံးပါရပြီဆိုလို့ရှိရင်တော့အဲဒီတောက်စားမှုအလိုလဲရတော့တာပါပဲသူဝဲလာပြီဆိုလို့ရှိရင်ဒီတီတီရစ်တီဖြစ်လာတော့ဟွန်းစိတ်ကပုံမှန်ဟုတ်တော့ဆက်ရှိရင်ကြီးစွာနေထိုင်ရပါပြက်ွက်နေမှုတွေလည်းဖြစ်လာတော့တာပဲရှောင်ရမယ့်အချက်ရှောင်ဖို့ပြက်ွက်သွားပြီဆောင်ပွားလိုက်ရတဲ့အရာကိုဆောင်ပွားလိုက်တာကိုလေ့ရှင်းတော့တာပါပဲ အဲ့ဒီလိုဆိုလို့ရှိရင်ဒါအယူဆရခေါ်တာပါပဲကွာခုကမ္ဘာလောကကြီးမှာသူ့ရဲ့ဇီဝအကြောင်းပြုပြီးတော့လွန်လို့အယူဆရပုဂ္ဂိုလ်ကြီးအများကြီးရှိတယ်လောတမှုရဲ့ဇီဝမရဘူးဆိုလို့ရှိရင်လည်းပဲဒီလိုလုံးတုံပြီးတော့ဟာဒါလည်းပဲသူလည်းအယူဆတဲ့သဘောမျိုးပါပဲတရားများကြီးရှောက်လို့တော့တာပဲကွာမထိတ်နိုင်တော့ဘူးအဲ့ဒီအယူကတော့တော်တော်ဆိုးပါတယ်ကွာတော့ငါကိုယ်စီကောင်းရှိတဲ့ပုဂ္ဂိုလ်ဟာမူရဲ့ဇီဝဝင်သွားပြီဆိုလို့ရှိရင်တော့ ကုသိုလ်စိတ်ဖြစ်မဲ့စားပါလေအကုသိုလ်စိတ်တွေဖြစ်ပွားပြီးတော့ပေါ့လေငကိုကမချွလို့ရတဲ့ဟာတွေချွလို့ရတာလေအဲကိုယ်နဲ့မမှားသေးတဲ့ဟာတွေမှားဖို့လွယ်သွားတယ်နှုတ်နဲ့မမှားသေးတဲ့ဟာတွေမှားဖို့လွယ်သွားတယ်စိတ်ထားတွေလည်းမဖြောက်တော့ဘူးအကုန်လုံးအဲအလွဲချော်ရစိတ်ကုန်လာတာပါပဲအဲဒါမျိုးရှိပါတောက်စားမှုအလိုလိုက်ပြီးလို့ရှိရင်တော့သူ့လိုမှတကတည်ယူတဲ့တည်ယူခေါ်ရတယ်ကွာလုံးရောက်ချက်ကောင်းတယ် တစုံတစ်ခုပြုတဲ့အခါမှာအကြံပေးပြီးတော့အကြံပေးရရှိတဲ့အခါပဲဟောဒီသူရာဟာတည်တယ်တည်ရပါလေတောက်သားတဲ့ပုဂ္ဂိုလ်ကအခြားတိကျကြီးပြုဖို့ရအတွက်တည်တည်အခါမှာအဆိုးဆုံးပဲဆိုတော့နောက်ဆုံးရှိခုရောက်ကတော့ပြဿနာမတ္တကပြဿနာမတ္တကပြဿနာဥမတ္တကပြဿနာမတ္တကောသောကဝတ္တံကတောဆိုတော့ ပြဿနာဆိုတာပြည့်စည်မှုမိသားစုရဲ့တရားရောက်ပြည့်စည်တာကျမ်းမာရနေပြီးတော့ကျမ်းမာရေးချုပ်တဲ့သွားတာတိလာကြီးပြည့်စုံရနေပြီးတော့တိလာကြီးပြည့်သွားတာအကျင့်ပြည့်သွားတာအယူဆခံရနေပြီးတော့အယူဆတွေလွဲခတ်သွားတာအဲဒီကကြလို့ရှိရင်မကောင်းတဲ့ရလဒ်တွေပေါ့လေအရှုံးတွေဖြစ်လာတယ်အခြေစာတွေဒါတွေဖြစ်တယ်ဆိုလို့ရှိရင် အဲလူတံပိုးတွေရော့သွားတာပဲအဲလူတံပိုးတွေဟိုတုန်းကတော့စိတ်သာရိတ္တကောင်းနေတာကလူတံပိုးတွေရှိခဲ့တယ်ကောင်းသတိလေးရှိခဲ့တယ်ခုတော့အကျင့်ပြတဲ့အတွက်ကောင်းသတိတွေကုန်သွားပြီတံပိုးတွေရော့သွားပြီဆိုတော့မိမိဘဝရဲ့တံပိုးတွေဆုံးယုတ်အရေးပြောကြီးတဲ့ပြည့်စည်သွားတဲ့အကြောင်းပြောပြီးတော့တောကခေါ်တဲ့ဝန်လေးမျိုးဖြစ်တတ်တယ်ဟုတ်တောကပြည့်စည်အကြောင်းနဲ့ကြုံရပြီဆိုလို့ရှိရင် ဒုက္ခအလိုမလိုက်ဆဲတဲ့ဘော်လေးထိန်းထားနိုင်လို့ရှိရင်တော့ပြဿနာတကမရှိဘူးပေါ့။သို့သောလူတဲ့ပုဂ္ဂိုလ်တွေကတော့ဒီပြဿနာတကဖြစ်တတ်ပါတယ်ကွာ။အဲတော့ဒါမှဖြစ်ရအောင်ကြိုပြီးတော့လည်းပဲဖောက်ပြတတ်တဲ့အခြေအနေပြည့်စည်တတ်တဲ့အခြေအနေတစ်ချိန်ကြလည်းကြည်သိရမယ်အခြေအနေဒါတွေလည်းပဲကြည်လို့တရားနဲ့ကြည်ရတယ်အဲအထူးကတော့အခုလိုတိစ္ဆာနည်းနဲ့သိက္ခာကိုဖြည့်ထားတယ် တတ္တအာရိဝိရိယအာရိတတိသမารိအာရိဒါတွေဖြည့်ထားတယ်ဖြည့်ထားလို့စိတ်ကအားရှိနေတော့စည်စည်းစရာနဲ့ကျုံဝင်မဲ့ကျုံနိုင်ပြီလားလို့ကျုံနိုင်တဲ့အချိန်ကြီးစိတ်ပြီလားလို့တောကဖြစ်စရာကျုံနိုင်ပြီလားလို့တောကမဖြစ်တော့ဘဲနဲ့ကြော်သွားတယ်အထူးသဖြင့်တော့အတိညာနဲ့အတိမာနဲ့ကိုယ်မှာအဆင်းဆင်းဖြစ်တာလို့ဘဝရင်းချက်ပြီးစိတ်ရင်းချက်ပြီးဆိုလို့ရှိရင်ခံနိုင်ပြီဆိုတော့လည်းရှိတယ် ဒါတွန်းလာအားနဲ့ခံနိုင်အားပါဆွေဒီကျူရဲ့အဲစမီနာဆိုတာပါလေတော့အဲဒါလေးတွန်းလာအားခံနိုင်အားတွေကုလိုတိကသာနည်းနဲ့ဖြည့်ထားတယ်ဆိုလို့ရှိရင်တော့အများကြီးသက်သာရရပါတယ်တမအဲတော့ဒီသားစုတွေကတူတူပြည့်စည်ခြင်းကြောင့်ယောဂရခြင်းကြောင့်ဓမ္မရေးချိုးတက်မှုကြောင့်ကိုယ်ချင်းတရားပြည့်လို့အယူဆပြည့်လို့ပေါ့လေ ခုနတောကလိုလိုက်ရတာမျိုးမရှိတော့ဘူးကွာအဲတောကလိုလိုက်ပြီးတောကပြည့်ပြတောင်းတဲ့ကျုံလို့တောကလိုလိုက်ရပြီဆိုလို့ရှိရင်တော့အဲဒီကျက်တလို့မတကဆိုတာပါလေဖြစ်စည်းမှုနဲ့ဆက်ဆက်ပြီးတော့ပါလေအယူထတာပါတဲ့ဓမ္မဘုရားတိကဘာဝလာတရားကတော့အဲဒီကျက်တလို့မတကစရေကလွတ်အောင်ပါလေအမကလည်းရှိပါတယ်ဓမ္မယူနာမဲ့ပုဂ္ဂိုလ်ရဲ့အယူရောကမထတယ်မကတ်တယ် ယူနေတဲ့ပုဂ္ဂိုလ်တော်မှသတိသာလရောက်၆ရောက်လိုက်လို့ရှိရင်အယူတွေဖြောက်သွားတာအများကြီးပါပဲအဲ့ဒါဒီဟောကြတယ်အများကြီးရှိပါတယ်ပါဒါဓမ္မဥပဒကရှင်လေးကတော့အချင်းချင်းပြောပြလို့ဆုံးသွားပါပြီတဏှာကြီးလည်းသိသွားပါပြီဒီမှာပဲရကြဦးအဲရမင်းကြီးတို့ဟာအလူဖြစ်တဲ့သာသနာတော်ကြီးနဲ့ကြုံကြတဲ့အခါမှာကြုံကြရဆိုလက်အောင်ပေါ့လေဥပဒကစည်ရင်ဝင်မဖြစ်ရအောင်ဥပဒကစည်ရင်ဖြစ်ပြီးတော့ပေါ့လေ အဲဒီဥပဒကရဲ့ဆက်ရပဲစိတ်မှအတိညာမှပေါ့လေဘယ်တော့မပြည့်စုံတဲ့စိတ်မှအတိညာမှဖြစ်အောင်ကြိုးစားနေကြပါစေလို့တိုက်တွန်းရတဲ့ဒီတရားဆုံးသတ်လိုက်